ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌ရှေ့ရက်၄လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်ရလာတယ်နော်။ဟင်းတချို့လည်းဘဝရလာဘဝအပလောက်ရှိတဲ့ပုဂ္ဂိုလ်တွေရှိမှာတချို့လည်းအလေလောက်ရောက်နေတယ်ဟုတ်ကလားလားတချို့ကဘဝဆုံးမှနေတယ်နော်။ဟင် ဒါမိမိတို့တတန်လိုက်ကြည့်ရင်ပြနေကြတာပဲဟုတ်ကဲ့အဲ့ဒီတတန်လိုက်ကြည့်တဲ့ဘဝမှာတို့ကိုယ်ပိုင်စိတ်နဲ့ဒီဘဝကိုလေပတ်နေသလားသို့မဟုတ်တဏှာနဲ့လေပတ်နေဟုတ်ကလားအဲတို့ရှိရလဲဘူဒီကြီးတွေကြီးရပါဟင်ဘူဒီကြီးထောင်ထားတယ်ဟင်ဟင်ဟင်လူချင်းသိနဲ့လေပတ်နေတာမဟုတ်ဘူးလား ဟုတ်ခလားတို့တဘောမှာတို့ကိုပိုင်သိနဲ့လေပါတာရှိသေးဘူးရာဟင်တို့တဏှာနဲ့လေပတ်နေရတာများတာပဲဘာဖြစ်လို့တော့တို့စဘဝယူတော့မယ်ဆိုတဲ့ဘဝနိကံတိက လောဘသောခုနှစ်စီလို့ပါလို့တော့မလားဒီဘဝကိုလူဖြစ်ရင်လူဘဝပေါ့လေတိရိစ္ဆာန်ဖြစ်တိရိစ္ဆာန်ဘဝကိုဆွဲတဲ့ဘဝလေးကို သာယာတတ်မဲ့တဲ့တဏှာခုနှစ်ကျင်ဖြစ်ပြီးမှဒီပဋိပန်ကိုဝင်ဝင်ရတာလေနော်အဲ့တော့သူတွေကဟိုတဏှာသားပေါင်းတယ်လို့ပြောရင်တော့မမှန်ဘူးလားဟုတ်လားလားအဲ့သူတဏှာသားပေါင်းလေလားအဲ့တော့သူဒီတဏှာဘာလို့ဖြစ်ကြုံတော့အမှန်ကိုအမှန်တိုင်းမသိလို့ဟုတ်ကလားလားမသိလို့လူကျင်တာမဟုတ်ဘူးလားဒီဘဝရောက်ရင်ဒီလိုဒုက္ခတွေတွေ့လိမ့်မယ်လို့ အေးကမျောခဲ့သလားဤကမမျောခဲ့ဘူးညာမသိတော့အဲတော့ဒုဘဝမှာမသိမှုနဲ့လူကျင်မှုဒီနှစ်ခုနဲ့လက်ပါသွားနေတယ်ပုတ်ကလားဟေးဒီနှစ်ခုဘယ်ကစတယ်လဲဆိုတော့တို့ဒီဘဝရင်တို့ပထမဆုံးတံပရာမီခြိချတုန်းကပฏิတန်တိရသဘဝရသမှာအဝိဇ္ဇာပါလာတယ်ပုတ်ကလားဗျာ ဟင်ဘဝဘယ်ကစတယ်လဲဆိုအဝိဇ္ဇာကစတယ်လို့တို့ဒီလိုပဲဖြေရတာပဲဗျဟုတ်ကလားအဲ့တော့တို့တဏှာကဘယ်ကစတယ်လဲဆိုတော့တို့ဒီဘဝရေလို့တံ္ဍရာပေါ့ဗျာလက်ရှိဘဝပြောတာမဟုတ်ဘူးပေါ့ဟင်ဒီတတ္တဝါရေလို့ပထမဆုံးဖြစ်တဲ့ဘဝရဲ့ပိုတိသုတိလို့ခေါ်တယ်ဒီပထမဘဝရဲ့ကျင်လည်တဲ့အချိန်မှာတဏှာဝင်လာတယ်ဟုတ်ကလားဗျဟင်ကိုယ်ကောင်းတာအတွက်ပိုးလေးတွေဖြစ်ရင်ရောပိုးလေးတွေအလိုက် သူသူနဲ့ထိုက်တိုင်းမရသည်ဥရုကြိုက်တာလည်းပါလိမ့်မယ်တဲ့ပြီးတော့သူနဲ့ထိုက်တန်တဲ့အရာသာကိုလိုက်ရှာရင်းနဲ့ဟိုဆွဲလန်းသွားတာဟောပါအောင်မှထင်ဟဲ့အဲ့တော့အဝိဇ္ဇာကတို့ဒီဘဝရေလူသံ္ဍရာမီချီချခြင်းကာလပฏิတန်တေရကြရတာပါလာတယ်ဟုတ်ကလားတဏှာကဘဝရပြီးတဲ့ဘောတိယသာပြီးခုချင်းတီပါလာတာထင်လားဟုတ်ကလားအဲ့တော့တို့ဘဝပြီးသောတဲ့နေရာမသိမှုနဲ့လူချင်းမှု လူကြည်မှုနဲ့မတိမှုဒီနှစ်ခုနဲ့တင်ဆောက်ထားတယ်ဗျာဟုတ်ကလားဒါလေးကိုမတိမှုကနေတိမှုလူကြည်မှုကမလူကြည်မှုရောက်ဖို့ဆိုတာဟောသာသနာနဲ့ကြုံလုံးလောက်ပဲထင်တယ်လူဘဝရောက်တုံးလောက်ထင်တယ်ဗျာအဲဒါလောက်ပဲတတ်နိုင်လေအဲ့တော့တို့ဘာဖြစ်နေတော့ခုဖြစ်နေတဲ့ဘဝတွေမှာဟောလူကြည်မှုနဲ့ဘဝကိုသိရှင်နေရတယ်ဟုတ်ကလား အဲ့တော့ဒုပါကတော့ဘာလို့လောဘောအဌာဏပါမာတိလူကျင်စိတ်ရှိနေလို့ရှိရင်အကျိုးကိုလည်းမသိတော့ဘူးတဲ့လားဟင်ဟင်လူကျင်စိတ်ရှိနေအကျိုးမသိတော့ဘူးတဲ့လားလောဘောဓမ္မနာပတတိတဲ့လူကျင်စိတ်ရှိနေရင်အကြောင်းကိုလည်းလောက်မမြင်တော့ဘူးတဲ့လားဟုတ်ကလားပြီးတော့အာန္ဒဓမ္မန္တရာဟောတိညာလောကောတဟေတိနရာပါ ယတာအကျဉ်လူချင်းစိတ်ဖြစ်နေတဲ့အခါမှာယန္တရာအကျဉ်လူချင်းစိတ်ရှိနေတဲ့ပုဂ္ဂိုလ်ကိုဟင်အာနာတမအမိုက်တိုက်ကြည့်ပြီးဟင်ဟောတိဖြစ်ပေါ်၍လာတယ်တဲ့ဟုတ်ကလားလူချင်းစိတ်အားကြီးနေရင်မတိစိတ်ကြီးဖြစ်ပြီးလာတယ်လို့ဆိုလို့ဗျာဟုတ်ကလားတရားထူဝဲတို့အဲမတိစိတ်ကြီးအဲဖြစ်ပြီးလာတဲ့ခါ၌တဲ့တန္တရာထူသူ့ကိုတော့ထူ လောဘကတည်တည်နှိမ့်ဆက်ဖြစ်ပြီးတော့မယ်ဟင်လောဘကသူ့ကိုခိုင်းစားတော့မယ်လို့ပြောတာထင်အဲလောဘကသူ့ကိုသေအောင်တတ်မယ်လို့ပြောတာထင်ဗျာဟုတ်ကလားဗျာအဲတော့သူခုလဲနေတဲ့ဘဝမှာဟောအဲ့ဒီလူချင်းစိတ်နဲ့မတိစိတ်မတိစိတ်နဲ့လူချင်းစိတ်ဒီနှစ်ခုပဲထင်တယ်ဒါတော့ပူသေးလားဟုတ်ကလားဘိုးရနည်းနည်းလေးမှမဟုတ်ဘူးလားဟင် ဟင်လူချင်းစိတ်နဲ့မသိစိတ်မသိစိတ်နဲ့လူချင်းစိတ်ဒါပြီးနှစ်ခုပဲရှိတယ်ဟုတ်ကလားဟင်သဘောဝါလုံးလုံးဘလောက်ကြီးလဲနေနေအသက်ဘလောက်ရှိနေနေဘလောက်ဒိုးနေနေတို့လူချင်းစိတ်နဲ့မသိစိတ်မသိစိတ်နဲ့လူချင်းစိတ်ဒါပြီးနှစ်ခုပဲရှိတယ်ဟုတ်ကလားအဲလူချင်းစိတ်ရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာကိုလူချင်းနဲ့အရာဝတ္ထုရဲ့ဟင်အတွင်းကိစ္စအပြင်ကိစ္စကိုသူမြင်နိုင်ပါရှိသေးလားဟင်အဲကိုလူချင်းနေတဲ့အရာဝတ္ထုရဲ့ရှေ့ဖြစ်နောက်ဖြစ်ကိုဟောသူနှမ်းမြင်နိုင်ပါရှိသေးလား အဒီလိုလည်းရှိတော့ဘူးပြီးတော့လူကျင်သိဒီရာဝတ္ထုတစ်ခုရှိနေတခြားရာဝတ္ထုဒီဘာမြင်သေးတော့ဟဲ့တခြားဘာမြင်တော့ဘာပြီးသေးတော့ဘာမှလည်းပြီးတော့ဟင်ဘာမှလည်းမြင်တော့ဘာမှပြီးတော့တခြားဒါဆိုဒါပဲဒါတစ်ခုပဲပြီးတော့တယ်ဒီတစ်ခုလည်းသူ့အတွင်းကြောင်းအပြင်ကြောင်းအတွင်းကိစ္စပြင်ကိစ္စဘာမှပြီးတော့ဟုတ်ကလားဟဲ့ဟင်ဘာမှပြီးတော့ဘူးဟုတ်ကလားသူ့ကောင်းကြောင်းဆိုးကြောင်းကိုသိသေးလားဒါလည်းမသိတော့ဘူး ဒါတို့ခုဖြစ်နေကြတာတွေတဲ့နော်ဟုတ်ကလားလူချင်းမှုနဲ့မသိမှုမသိမှုနဲ့လူချင်းမှုအဲ့ဒီနှစ်ခုတည်းမှာလူချင်းမှုကစိတ်ကိုအလိုလိုက်ပြီးနေတဲ့ပုဂ္ဂိုလ်တွေကလူချင်းမှုရဲ့နှိမ့်ဆက်မှုကိုအများဆုံးခံရမယ်ဟုတ်ကလားစိတ်လိုလိုက်နေတဲ့ပုဂ္ဂိုလ်တွေလေစိတ်ညားနေတဲ့ပုဂ္ဂိုလ်တွေလူချင်းနာခိုင်းတာခံရမှာတယ်ဟဲ့ဘာဖြစ်လို့တော့တို့ဒီလူချင်းမှုက စိတ်ကိုအပိုင်ပြီးပြီးတော့တို့ကိုခိုင်းစားနာမဟုတ်ဘူးလားဟုတ်ကလားဗျာဟင်အဲကိုကိုညာတဲ့ပုဂ္ဂိုလ်များကြတော့မသိမှုဝင်လိမ့်မယ်ဟုတ်ကလားဗျာအဲမသိမှုဝင်လာလိမ့်မယ်ကိုညာတဲ့ပုဂ္ဂိုလ်တွေလေဟင်ဘာဖြစ်လို့တို့တို့ဒီမသိမှုကညင်တရားဝါဒနာကိုစီယုံပြီးတော့တို့ကိုခိုင်းစားနေလို့ကိုညင်ကိုမပယ်နိုင်သမျှဟုတ်ကလား ကိုယ်ဝါသနာကိုမပယ်နိုင်မညကိုယ်စိတ်ရိုက်ကိုကိုယ်မရိုက်ချိုးနိုင်မညကိုယ်အလိုလိုက်တဲ့ပုဂ္ဂိုလ်တိုင်းအဝိဇ္ဇာမကင်းနိုင်ကင်းနိုင်လားဗျာဟင်ဟုတ်ကလားဒါအဖိုးရောက်တင်တာတော့ကင်းနိုင်တော့ပါရာတရားကင်းနေဘူးလားဟင်ကင်းနေဘူးလားဟောတို့အဲ့တော့ကိုယ်အလိုလိုက်စိတ်အလိုလိုက်တဲ့ပုဂ္ဂိုလ်တွေအတွက်ကိုအဲ့ဒီမသိမှုနဲ့လူချင်းမှုလူချင်းမှုနဲ့မသိမှု အမြဲတမ်းတို့ခိုင်းစားနေပဲဟုတ်ကလားအဲ့တော့တို့ဟိုလောဘရဲ့နှိစ္စခန္ဓာတော့တဲ့နဲ့တော့စိတ်ဓာတ်ကိုခိုင်မာသေးလားဟိဟင်ဟင်စိတ်ဒီလေဂျုံဂျုံကြနေပြီဖုတ်တဲ့ညစ်နေပြီထင်တယ်ဟုတ်ကလားဗျာကုသိုလ်ကောင်းမှုလုပ်တာလေကောင်းစိတ်ကလေးများကောင်းမလားလို့ကုသိုလ်ကောင်းမှုလုပ်တာတော့သူတို့နဲ့မကင်းတဲ့အတွက်ညစ်ထားပဲဟင်ကောင်းမှုလို့လေမကောင်းစိတ်ဖြစ်လေရဲ့ထင်တယ်ဟုတ်ကလားဗျာ အလူလေးတလူလူရင်ကောင်းမှုကနည်းနည်းပါအခုညောတာများများနေမှာပါဟုတ်တယ်လေဘယ်ဟာများများတော့ဖုတ္တရိကြီးနေမှာပါဗျာဟင်ဟင်တိလာဖောက်တည်တဲ့ကောင်းမလားလို့သိတ္တကလေးခိုင်မာမလားလို့တိလာဖောက်တည်ကြတော့ဟောဟဲ့ဟင်ဟင်ကိုဆိုးထင်တယ်ဘုအာဟုတ်ကလားဗျာဟင်ဟင်ပါတော့ဟိုဥပုပ်မယူတဲ့နေ့မှာဖြစ်တယ်လို့စားသေးဥပုပ်ယူတဲ့နေ့ပိုးတောင်းကောင်းကောင်းစားသေးဟုတ်ဟုတ်တယ် ဟင်အဲဦးဥပုပ်ယူတဲ့နေ့မှာသူ့မိတဲ့အတွက်ပိုတောင်မကောင်းကြောင်းအတင်းတွေပြောသေးဟုတ်တယ်နဲ့ဟင်အောင်မာတဲ့တရင်ကဒီနေ့မှဆုံးနာပြဘာလို့မပြောရမှာလဲဟင်ဟင်ဟင်ဟင်ပြီးတော့ဟိုတို့ဥပုပ်မဆောင်တဲ့နေ့မှာစိတ်ကလေးကကိုယ့်အလုပ်ကိုတည်သေးတယ်ဥပုပ်ဆောင်တဲ့နေ့ဘာတရားမှအာမတော်ရင်စိတ်ကပိုးတောင်ပြန်သေးဘယ်နဲ့တော့ဟဲ့ဟင်အဲတို့ ဟင်စင်ကြယ်မလားလို့စိတ်ဓာတ်ကလေးများခိုင်မာမလားလို့ဒီလားဖောက်တည်တော့လေဖုတ္တရေညစ်ပဲထင်တယ်ဟုတ်တယ်နော်ဘယ်ကစိတ်ကများအမျိုးမျိုးဖြစ်နေပါလိမ့်မလို့ဒီဖို့ဟင်ဘယ်ကစိတ်တရားများအမျိုးမျိုးတွေကွဲနေကြမှာဘလို့များဟင်ဟင်ဖုတ္တရေညစ်ဖြစ်နေကြဟုတ်ကလားဟင်ဟောလူချင်းစိတ်နဲ့အဲမတိစိတ်ကတို့ကိုဖြည့်ဆည်းထားတဲ့အတွက်စိတ်ဓာတ်တွေလည်းမခိုင်ခံ့ဘူးဟုတ်ကလား ရုပ်ဓာတ်တရားကိုဟိုကြိုက်တာတွေလိုက်ပြီးလှုပ်ပေးနေရတဲ့အတွက်ဟုတ်ကလားဟဲ့ဘယ်နဲ့တော့ဟိရုပ်ဓာတ်ကိုခိုင်ငံသေးလားဟုတ်ကလားသိတာကိုခိုင်ငံသေးလားရုပ်ဓာတ်ကိုခိုင်ငံသေးလားဓာတ်တို့တယောက်သေးလားအကုန်လုံးထင်တယ်တို့တပါပါတဲ့လားဟင်တို့လူတစ်မျိုးတဲ့လားဟုတ်ဟဲ့ဟိုတို့ဘာတော့ခုကဘာဖြစ်နေတဲ့ခုခံအားကြာဖိမှုယောဂါကကဘာတောင်လူတိုင်းဖြစ်ပြီးဘူးထင်တယ်ဟင် ခုခံအားကြဆင်းမှုယောဂါကလေတို့ဒီယောဂါကြတော့ဘယ်နဲ့တော့မဖြစ်တဲ့လူရှိလားဟုတ်ကလားတို့လာကိုနတ်တွေဟောဇမာတွေဟောသို့အောက်မှာရှိနေတဲ့ဒိဋ္ဌံတွေဟောဒိဋ္ဌာတွေဟောသူရကယ်တွေဟောဒီယောဂါကြောင့်တို့သိတ္တရောယုတ်တရောဘသူမှခိုင်မာတော့ဘူးလားဟင်ဟုတ်ကလားဟင်ဟင်အဲ့ဒါနှစ်ခုကြောင့်လူချင်းသိမ့်နဲ့မတိသိမတိသိမ့်နဲ့လူချင်းသိဒီနှစ်ခုပဲဗျာဟုတ်ကလားဗျာ အဲ့တော့တို့လူချင်းစိတ်ကမသိလို့ထင်တယ်ဟဲ့သိလူချင်းမမလားဘဝကိုဩဒီဘဝရောက်ဒုက္ခရောက်မယ်လို့သိရင်လူချင်းမအောင်မလားဟဲ့တို့အခုလူဘဝရောက်တဲ့အခါအဲလူနဲ့ပတ်သက်တဲ့အာယုန်ဤခံစားဖို့သိရှိသိမဲ့အရာဝတ္ထုတွေကောမရှိဘူးလားဒီအရာဝတ္ထုတွေကိုယ်လက်ထဲရောက်လို့ရှိရင်တို့ဆင်းရဲမယ်ဆိုတာဟောဟင်မသိလို့ထင်တယ်ဟဲ့ဟင်သိလို့ရှိရင်လူချင်းမမလားဟုတ်ကလားဒုက္ခကြောင့်ဖြစ်တဲ့ဒုက္ခ အမျိုးမျိုးအမျိုးစုံလို့ဆိုတယ်ဟင်အဲချမ်းသာနေလို့ရှိရင်ဒီချမ်းသာမှုတွေကိုဒါရတဲ့တဏှာကောမဖြစ်နိုင်ဘူးလားအဲတဏှာဖြစ်လို့ရှိရင်နောက်ဒါမျိုးဒါမျိုးဆက်ဆက်ဆက်ဆက်ခံစားဖို့ရှာမိရတဲ့ပရိယေတနာဒုက္ခကောဟင်ရှားရရလာတော့ကောငါပြည့်စည်လို့ဆုံးဖြားရတဲ့ဒုက္ခတွေကောအဲငါပြည့်စည်လို့ဆိုတဲ့ကဆွဲလာမှုဥပါဒံတွေကောဟင်ဆွဲလာမှုဥပါဒံရှိတော့သူ့ဘောဟိုစိုးရိမ်တဲ့ဒုက္ခတွေကော အဲတောကရှိတဲ့အတွက်သူ့ကိုဆောင်ရှောက်ရတဲ့ဒုက္ခတွေရောအင်းကိုလိုကြိုက်သူတော့အငင်းခုန်ဖြစ်တဲ့ဒေါမနတာတွေရောဒါရင်ဒုက္ခကပဲနေတော့ဒုက္ခပေးသလားဒုက္ခပေးသလားသူပြောလို့နေမှာပါကြွားရဲကြိုင်တော့ဒုက္ခပေးတာနေမှာပါဟင်ကြွားရဲကြတော့ပဲနေတော့ဒုက္ခပေးတယ်လို့ထင်လားဒုက္ခပေးတယ်လို့ထင်လားအာမဖြစ်နိုင်ပါဘူးဗျာတို့ဘူးဘာတို့ဓမ္မယုံနဲ့လာတက်လိန်နာထင်တာပဲတို့တော့ဟင် ဓမ္မယုံနာတက်လိမ့်နေထင်တာပဲဗျာဒုက္ခပေးတယ်ထင်တာပါဟင်ဟင်ဟိုဟိုရွှေတို့ငွေတို့အဲဒါတွေကိုတို့ကဟိုဒုက္ခတွေလို့ထင်တာမဟုတ်ဘူးလားဥပါဒေလို့ထင်လားအောင်မတို့မေးလို့နေမှာပါဗျာရွာတဲ့ဘာသာနဲ့ပြောသားမှာဗျာကြောင်းတဲ့ဘာသာနဲ့မပြောသားမှာနဲ့ဟင်ဟင်ဘုန်းကြီးရှိမဘိုးတို့ပြောတာနဲ့ဒုပါတဗျာဟင်ဩကရာတို့အခုခေတ်တော့ဒီဘက်မှာဓမြတို့ဘာတို့မကြမီတော့ပါဘူး အဲတို့ငယ်တုန်းကတော့ဒီနေရာတွေကဓမြလုံတိုက်တဲ့နေရာတွေကိုပဲဟေးဘသူအိမ်တော့ဓမြတိုက်တဲ့ဘသူတော့ဓမြကရိုက်သွားတဲ့ဘသူတော့ဓမြကတတ်သွားတဲ့နဲ့ပြောတို့ဓမြတတ်ရိုက်ထားတဲ့တစ်ခါမှတွေ့ဘူးဓမြတတ်တာတဲ့တစ်ခါမှတွေ့ဘူးရဒုနာရှိတဲ့ရွှေရထတတ်တာတယ်နဲ့ဒုနာရှိတဲ့ငွေရထတတ်တာတယ်နဲ့ဓမြကအိမ်နှင်းဝင်တိုက်သလားရွှေရှိသူတိုက်တာလားအဲငွေရှိသူတိုက်တာလားဟုတ်ကလားဒီလိုဆို ဓမြကတို့တိုက်ထားလားဒုနာရှိတဲ့ရွှေကတို့ပြန်တိုက်ထားလားဟုတ်ပါမလားဟာတို့ပြောလို့တင်ပါပါဗျာဒါကဒါရင်ဟိုငါ့ကိုငါရွှေကတိုက်ခံရတယ်လို့ဘယ်နှခါပြောတော့ဖို့ဟာဟုတ်ကလားဗျာပြောတော့ဘာတော့ဓမြတိုက်သွားတယ်ဓမြတိုက်သွားတယ်ဒီလိုပြောတာထင်တယ်ဟုတ်ကလားဟင်အဲဓမြတိုက်သွားတယ်ပြောတော့ဓမြကဘူးအိမ်ခွေတိုင်းတိုက်လို့လားဗျလူတွေတိုင်းတိုက်လို့လားဗျဟင် ရွှေရှိတဲ့အိမ်မှာတက်တာထင်တယ်ငွေရှိတဲ့အိမ်မှာတက်တာထင်တယ်ဟုတ်ကလားရွှေရှိတာတောင်းတိကြမှာထင်တယ်ဟင်ဘယ်လောက်ရှိတယ်ဘယ်လိုဘယ်လိုဘယ်လိုတို့ဒီဝါတိုက်မယ်ဆိုဒီဝါကလက်ထောက်ချသူရှိသေးတာကိုဗျအတွင်းလူဆိုဟင်ဟင်ဒါနဲ့တိုက်တာမဟုတ်ဘူးလားဗျဟုတ်ကလားဗျအဲတော့ဘသူဖြင့်ဟိုဟိုဓမြအတ္တခံရတယ်ဆိုဓမြအတ္တမရှိဘူးကိုနာရှိရဲ့ရွှေကထအတ္တထထင်တယ်ဘာဖြစ်လို့တော့ဟင်ရွှေကဟင်သူ့ အကုန်လုံးပိုင်တဲ့ရွှေဘုံဆိုင်ရွှေကိုငါရွှေဆိုပြီးတော့အပိုင်စည်းထားလို့မခံနိုင်လို့ထတာတာတဲ့ဟုတ်ကလားငွေဟာရောကိုပိုင်တာဟုတ်လားအာတပြီလုံးပိုင်တဲ့ငွေကိုဒီဟာဆုတ်တိုင်းပြီးငါပိုင်လောက်ထားလို့ဟင်အဲ့ဒါကိုငွေရကိုပြန်တော်လှန်တာထင်ဗျာဟုတ်ကလားဗျာဒါရင်ဒုက္ခပြီးရာမူလားမိတ်ဆွေလားအဲသူပြောလို့ပါဗျာဟင်ဟင်ကျွေတွေငွေတွေအခုလက်ရှိရှိနေတဲ့စီစဉ်ဥစ္စာတွေ ဒါတွေကရန်သူလားမိတ်ဆွေလားဗျာမထင်ပါဘူးဗျာဟင်တို့ရောရန်ကုန်တော့ပြောနေကြပါအဲ့လိုများပြောရင်ရွှေတပုံကြီးမျိုးပြောတော့မယုံဘူးလို့ဒီကြတော့ဘာမျိုးပြောခိုင်းရမှာတော့ဟင်ဟင်မယုံမောင်များရွှေတွေငွေတွေကိုရန်သူလို့ပြောတာတို့တော့မယုံမောင်ဗျာဟုတ်ပါမလားဖို့ဘယ်လိုဟုတ်တာတော့ဖို့ရဲ့မယုံတဲ့ဘက်ကဟုတ်တာလား အာမဟုတ်သေးပါဘူးဘိုးဟင်ဒါဖြင့်အဖိုးအဖိုးကြိုက်တာသုံးဖို့ရော့ပြငွေတသိန်းပေးမယ်ဘိုးယူမလားမယူဘူးလားဟင်ပါလေဗျာဩထိုက်လုံးမပေးနေပြီအဖိုးသုံးဖို့ရော့တသိန်းထိုက်လို့ပေးတယ်ဗျာဟင်ကဲဘယ်နဲ့တော့ဖို့ဟင်ဒိုးရှိမှုပါဗျာမတော်တဆဖိုးသွားနေတော့များလမ်းတသိန်းတုတ်ကြီးကောက် တွေ့လို့ရှိရင်ဘယ်လိုနေမလဲလားဟင်ခြေဓာတ်နဲ့ခတ်သွားမှာမဟုတ်လားဟင်အာဟုတ်ပါမလားဘိုးရဟင်လမ်းမြဘိုးတယောက်တည်းငိုက်တိုင်းငိုက်တိုင်းနဲ့သွားပြီးဟုတ်ပလားဟင်ဟိုခကြီးသွားကဟိုဟင်သူ့အိတ်ထဲကနေတော့စင်ကြနေတာကြည်တော့တသိန်းတို့ကြီးရာဟင်အဲ့ဒါကြီးကလမ်းတွေ့ဖို့ပဲလို့လို့အာနာပေးပေးလူပေးပေးငွေကငွေပဲဖိုးရ ဒီပါဗျာနာပေးတော့ယူမာတဲ့ဒီဖို့တော့လုံးကြောမယ်ဟောဗျာခုတ္တတော်လည်းရောင်သူပြောသေးဟင်ဟင်ဘာလဲဗျာအောင်မအင်းလုံးကြောမယ်ဟင်အဲ့တော့တို့မသိလို့လိုချင်တာဟုတ်ကလားလိုချင်ရင်ဘူးမသိတော့မှာပေါ့ဟုတ်ကလားဟင်မသိလို့လိုချင်တယ်လိုချင်ဘူးမသိမှာပေါ့ဟုတ်ကလားအဲ့တော့တို့ဒီဟိုမသိမှုကို ပါတော့သိမှုဖြစ်အောင်ပြောင်းအောင်မှာတင်တယ်ဟဲ့ဒါတို့ခုလိုသာသနာနဲ့ကြုံတုံးတာပြောင်းဝင်ရှိတာဟုတ်ကလားဗျာအဲသာသနာနဲ့ကြုံတုံးတာဟုတ်ကလားအေးမသိမှုအဲလူချင်းမှုသိဘာဖြစ်တာတော့အပေါ်ရန်ကြောကြည့်လို့တင်တယ်ဟဲ့ဟင်လက်တလောကြည့်လို့တင်တယ်ဟဲ့ရှေ့ကိုကြိုကြည့်တယ်နောက်ကိုပြန်ကြည့်တယ်ဘယ်လိုလူချင်းမှပြီးတော့အတွင်းထိနဲ့နဲ့နဲ့နဲ့သူ့တီဆောက်ပုံတီဆောက်နေအကုန်သိထားရင်ဘယ်နဲ့တော့ဟိ ဆိုကြမှာမလားအဲ့တော့တို့ဒီဟိုလူကျင်မှုကိုသူးဆိုင်မှုတတိနဲ့ပယ်ပါလိမ့်မယ်ထင်တယ်ဟင်မတိမှုကိုတိမှုနဲ့လဲပယ်တာသလိုဟုတ်ကလားလူကျင်မှုကိုတတိနဲ့လဲပြီးပယ်တာနိုင်ရတယ်ဟုတ်ကလားဗျာအဲ့တော့ဘယ်ရာကိုတို့ဘယ်အာယုံသုံးတော့အမှန်မဲ့သုံးရမှာလားအမှန်နဲ့သုံးရမှာလားအေးအမှန်နဲ့သုံးဖို့ဒါလေးပြောတာမသုံးနဲ့လို့ပြောတာမဟုတ်ပါဘူး လူဘဝကြောင့်လူအာယုံသူ့ကံကျိုးပြီးသုံးခွင့်ရှိပါတယ်ဟုတ်ကလားဝိတာခါတော့ကံကျိုးပြီးသုံးမသွားဘူးလားအနာတပင်တော့ကံကျိုးပြီးမသုံးဘူးလားဟုတ်ကလားဒီတိုင်းပဲဖရာလက်ထက်ကဘူကျွဲတွေတထေးတွေသူတို့ကသုံးမသွားဘူးလားကံကျိုးပြီးတွေသုံးပါတယ်ဟုတ်ကလားတို့တော့မသိလို့သုံးတာတို့မရှိဘူးသိရတာနဲ့သုံးတာပဲရှိမကင်းနိုင်လို့လူဘဝရောက်လူခန္ဓာရဲ့ဟိုထိမ့်သိမ့်မှုမွေးမြူမှုရှိသေးတယ်ထင်တယ် ဟုတ်ကလားဒါအတွက်တော့သူတို့ဟောတို့သိတာဘူးကျွဲတို့ဟာထကအာလောကတို့ဆိုတာအနာဂါကြီးတွေပြပြီးတော့ဝိတာခတို့ထင်တယ်ဟဲ့ဝိတာခဝိတာခဟိုဓမ္မဒေနာရဲ့ယောက်ျားလေဟင်သူကျွဲကြီးတွေလေအဲသူတို့ကအနာဂါစင်ကြီးတွေပဲကွတို့ရောခန္ဓာဝင်ရှိတော့ခန္ဓာဒုက္ခအတွက်သူတို့သုံးသွားသေးတယ်တို့တော့သူတို့ကမတိပဲနဲ့သုံးတာလားတိတိကြီးနဲ့သုံးတာလားပြီးပြီးတော့သုံးတယ်ဟုတ်ကလားဗျဟင် ရှေးဖြစ်ကူလည်းသူတို့သိတယ်နောက်ဖြစ်ကူလည်းသိတယ်ဟုတ်ကလားဗျာဟင်ပြီးတော့သူတို့ကဘယ်ရာဝတ္ထုသုံးတုံအပေါ်ရာကြောမြင်တာလားဟင်အတွင်းထိမြင်တာလားဟဲ့အစထိမြင်တာလားအဆုံးထိမြင်တာလားသူအဆုံးထိလည်းမြင်တယ်ဗျာအတွင်းထိလည်းမြင်တယ်ဗျာဟုတ်ကလားဟင်အဲ့တော့သူတို့ကဟောတို့မသိမှုကိုသိမှုနဲ့အစာထိုးဟုတ်ကလားဗျာလူကျင်မှုကိုတတိနဲ့သူဆိုင်မှုနဲ့စာထိုးပြီးသုံးသွားတော့ သူတို့ကြတော့သုံးယုံနာသုံးတယ်သွဲသေးသလားသုံးနာကဒုက္ခပေးတာလားသွဲတာကဒုက္ခပေးမှာလားအေးရဒါလေးပြောတာဒါတို့ဘုရားသာသနာနဲ့ကြုံတော့လောက်ရမှာထင်မလားဟုတ်ကလားမလုတ်ခဲလို့ရှိရင်ကိုညာသိညာတယ်ဟဲ့သို့မဟုတ်ကိုလိုလိုက်သိအလိုလိုက်ဟုတ်ကလားဟဲ့ဒီလိုနဲ့မတိမှုနဲ့ကြိုက်မှုနှစ်ခုကိုသူတို့ခိုင်းသလောက်သူတို့စီးပိုးသလောက် တို့လိုက်လုံနေရင်ဟုတ်ကလားအဲ့ဒီကြိုက်စိတ်ကနေပြီးကာမဆိုတဲ့ယူပြီးကြောင်းအာတဝမဖြစ်နိုင်ဘူးလားဟဲ့ဖြစ်နိုင်တာပဲဟုတ်ကလားအဲငါပစ္စည်းငါပိုင်တယ်ဆိုတဲ့ဒိဋ္ဌိယူပြီးကြောင်းဟောဟင်ငါပိုင်တယ်ငါပိုင်တယ်သူဟာသူနေတဲ့ပစ္စည်းလေအဲဒိဋ္ဌိယူပြီးကြောင်းလုံးဖြစ်နိုင်လားကာမယူပြီးကြောင်းနဲ့ဒိဋ္ဌိယူပြီးကြောင်းကိုဝင်နေတယ်ဟုတ်ကလား အဲမသိမှုကိုတို့လက်တာမွေးထားပြီးကိုညာလို့ရှိရင်ဟုတ်ကလားကိုပေါ်ပါလေးကိုမသိလို့ตายနေတဲ့ဟာတွေပဲဟုတ်ကလားဟေးပြီးတော့အာယုန်လေးဖြည့်ဖိခံနေရတာမသိလို့ထင်တယ်ဟဲ့ကိုကိုကိုလည်းပြည့်သိနေတာကိုမသိလို့ထင်တယ်ဟဲ့အဲ့တော့ဘဝယူပြီးကြောင်းကောမဖြစ်နိုင်ဘူးလားအဝိဇ္ဇာယူပြီးကြောင်းကောဒီလိုဆိုတော့ဒီဟိုလူကြီးမှုနဲ့ဟုတ်ကလားမသိမှုနှစ်ခုကိုအခြေခံ၍ အာတော်လမ်းကြောင်းကြီးလေးကြောင်းကမဖြစ်နိုင်ဘူးလားဟုတ်ကလားဟင်ဟင်အာတော်လေးပါဆိုကြားဘူးပြီးသားတွေပါဗျာဗမာလိုတော့ယူသီးကြောင်းကြီးဗျာဟင်ယူသီးကြောင်းကြီးလေအဲ့တော့ယူသီးကြောင်းဆိုတာအောက်ကနေတဖြည်းဖြည်းနဲ့မြင့်မြင့်မြင့်မြင့်ပြီးယူသေးတာလားအထက်ကနေတဖြည်းဖြည်းနဲ့နှိမ့်နှိမ့်နှိမ့်နှိမ့်ယူသေးတာလားဟင်အမြင့်ကနေနှိမ့်သေးတာယူသီးကြောင်းကလေဟင်အနှိမ့်ကနေမြင့်တက်တာရှိသလား ဒီလိုဆိုတို့ဘဝဒီကောဒီတဲ့ဒီဟင်အဖြစ်မနိုင်နိုင်ဘူးလားဒီတဲ့ဒီတတ္တိရောမညနိုင်ဘူးလားဟုတ်ကလားဗျာဟင်ယူပြီးကြောင်းတော့မြည်ပြီလေအဲ့ဒီတိုင်းသွားတာဗျာဟုတ်ကလားအဲ့တော့တို့အခုလက်ရှိနဲ့ပဲပြောကြပါစို့ဝက်သားစားဘူးလားစားဘူးတယ်ဗျာသူဟုတ်ကလားဟင်ဝက်သားကိုတို့မွေးကြရကြိုက်တာလား ဟင်မွေးမွေးချင်းကြိုက်သလားဝက်သားမန်းကောသိသလားမသိဘူးတတိုင်းကြိုက်ဘူးဟုတ်ကလားသိဘူးဟင်အခါလဲရောသိပလားမသိသေးဘူးဟုတ်ကလားဗျဟင်နှစ်ခါလဲသုံးခါလဲသွားပေါက်မှထင်တယ်ဟိဟင်သွားမပေါက်ခင်တော့ဟိုပထမတော့တို့မိခင်တို့ရည်လေးနဲ့ထင်တယ်အစာအိတ်ကလည်းနှုတော့အစာလေးလည်းနှုနှုတရားတကူဗျဟင်ဟင်တို့နှစ်ခါလဲလောက်ကြတော့အစာအိတ်ကလည်းနည်းနည်းကြမ်းလာလို့ထင်တယ်ဟိ အဲ့တော့လေအမေရဲ့ဝါဘက်ကလေးနဲ့ထင်တယ်ဟဲ့ဟင်ဝါဘက်ကလေးနဲ့အသက်ဆက်ခဲ့တယ်ဟုတ်ကလားဟိအဲတို့နည်းနည်းကြော်သုံးနေကြတော့အစာအိတ်ကလည်းကြမ်းလာပြီထင်တယ်အဲ့ခါကျကိုကိုတိုင်စားပြီထင်တယ်ဟဲ့ဟင်အမေဝါခွန်နေလားသုံးနှစ်လောက်ကြတော့လေအဲ့တော့ဟောအမေကဟင်းလေးဟင်ဟိုဝတာပတ်ကလေးပေါ့ဗျာနုနုနနကိုသားလေးသားနိုင်အောင်ကိုသမီးလေးသားနိုင်အောင်ရော့သမီး အဲဝက်သားကောင်းတယ်ဟုတ်လားရော့သားဝက်သားကောင်းတယ်အဲ့လိုပြောတာထင်တယ်အဲ့ဒီချိန်မှာဝက်သားနဲ့ကောင်းကိုပထမဆုံးဒီဝက်သားဘာသာတော့ကတွဲမိသလားဝက်သားနဲ့ကောင်းလေအဲ့တွဲမိသေးဘူးဝက်သားရတာတောင်သူမှတ်မိသလားမှတ်မှဝက်သားမှတ်မှတ်မိသေးဘူးအမေကပြောလို့တာဟုတ်ကလားဟင်အမေဒီတို့ကိုပညာသင်ဖို့ကြီးသင်ပေးတယ်ထင်တယ်ဟဲ့ဟင်ဗမာအမေကဗမာပညာသင်ဖို့သင်ပေးတယ်ထင်တယ် နင်းကလားမေဖြစ်ခဲ့တော့ကလားတော့ပညာသင်ပုံကြီးသင်ပေးလိမ့်မယ်ထင်တယ်ဝဲဟဲ့ကြက်ဟဲ့သွားတို့အမေပြောလို့သိကြတာထင်တယ်ဟင်အဲဝက်သားကောင်းတယ်သားအဲ့လိုထင်တယ်ဟင်ကြောဝက်သားကောင်းတယ်သားဟုတ်ကလားဝက်သားလို့အမေပြောတာနဲ့အဲ့ဒီဝက်သားလို့ခေါ်ခါရတဲ့ဟင်းပတ်နဲ့ဒါကိုလည်းတော်တော်ကိုကြက်နေရတယ်ထင်တယ်အဲ့ဒီသင်ပုံကြီးတော်တစ်ဖက်နဲ့ပြီးပလားရပလားတစ်ဖက်နဲ့တစ်ဖက်နဲ့တစ်ထက်နဲ့ ရသေးဘူးလားဟင်အဲ့ဒီသမုံကြီးရသေးဘူးဗျဟင်တစ်ဖက်နဲ့လည်းရသေးဘူးဗျဟင်ဟောတစ်ထက်နဲ့ကောအဲအဲ့ဒါအမေကဟင်သူဟင်းဝတာဟင်းချက်တိုင်းချက်တိုင်းရော့အဲသားဝသားကောင်းစားဒီလိုတယ်ရော့သမီးဝသားကောင်းစားအဲ့ဒီမှာဝသားလို့ခေါ်ခါရတာနဲ့ဟင်ဝသားဆိုတဲ့စကားနဲ့ဝက်ဖက်နဲ့လေဟင်တဲ့အောင်တော်တော်ကြက်ရတယ်ထင်မလားဟင် ဝက်သားလို့ခေါ်ခံရတာနဲ့ဟိုဝက်ရဲ့အရသာလဲဟင်ကြိုက်အောင်တော်တော်ကျင့်ရတယ်ခင်ဗျာဟုတ်ကလားဝက်သားအရသာနဲ့ကောင်းဆိုတာနဲ့ဒီနှစ်ခုလဲကြိုက်အောင်တော်တော်ကျင့်ရတယ်ခင်ဗျာအဲဒီလိုနဲ့တို့တဖာပြီးတဖာဗျာဒါပြီးတထာပြီးတထာဗျာသားလာလိုက်တာဟင်လေးနှစ်သားလေးနှစ်သမီးလောက်ကြာတော့ဘယ်ဘယ်လိုနေမလို့လေးနှစ်သားလေးနှစ်သမီးတွေရောက်တော့ဘယ်လိုနေမတော့ အမ်ဘယ်နဲ့တော့အမေဖယ်ပေးတာကိုစောင့်ပေးလားဟာဟင်သပွဲလေးမနိုင်နိုင်ကုန်ထားပြီးတော့လည်းညှို့ထိုးတော့မှထင်တယ်ဟင်ဟင်အဲ့တော့ဒီဝတာသာလို့ဟုတ်ကလားဖြစ်မဲ့ယောဂါဟောသိသလားဟုတ်ကလားဒီဝတာကွဲမိလို့ဖြစ်မဲ့အပြစ်ကိုဟောသိသလားအာဝိဇ္ဇာတယ်နဲ့ဟဲ့ဘာသိတော့ကြိုက်တာပဲသိတော့ဟုတ်ကလား ကြိုက်တာတခုပဲသူသိတော့တယ်အဲ့တော့လည်းညှို့ထိုးရလည်းညှို့လေးတထိုးထိုးနဲ့ဟုတ်ကလားဟင်အမေကဖယ်ပေးတာနှေးတောင်ကျဉ်တ်ကလားဟာဟုတ်ကလားဟင်ဟင်ဟင်တခါတည်းအမေဖယ်ပေးတော့ကောအမှတ်နဲ့စားတာလားအမှတ်မဲ့စားတာလားဟင်ဟင်ကိုယ်စီစိတ်ထားစားတာလားသူ့စီစိတ်ထားစားတာလားဟုတ်ကလားဗျာသူ့စီကိုအာယုံပို့စားတာကိုယ်စီမရှိဘူးအဲ့တော့ကိုယ်အကြောင်းကိုသိလား သူ့အကြောင်းကခုနထဲထဲဝင်ဝင်မှမဟုတ်ပဲဘောကဟိုဝက်သားရရတာဤတာလေးဒါလေးလောက်နဲ့ပဲပြီးသွားတာမဟုတ်ဘူးလားသူ့အကြောင်းကကောင်းကောင်းသိသလားသူ့အကြောင်းလည်းကောင်းကောင်းမသိဘူးကိုယ်အကြောင်းလည်းကောင်းကောင်းမသိဘူးညဟုတ်ကလားဒီလိုနဲ့တို့ဝက်ဖတ်ပြီးစားလာခဲ့တယ်ဟုတ်ကလားစားလာလို့တို့ဟင်အဲခဲနှစ်သာသမီလောက်ဖြစ်တော့อืมဘယ်မှာတော့စိတ်ကတော်တော်ကိုညင်လာပြီတဲ့ဟဲ့ဟင်တော်တော်ကိုကြက်မိလာပြီတဲ့ တကယ်လို့အမေကဝက်သားမရလို့များဖုန်ယုံကြီးဟင်းကြီးများချက်ကျွေးဘယ်လိုနေမလဲဟာဟင်သူကြိုက်တဲ့ဝက်သားသမီးကြိုက်တဲ့ဝက်သားချက်မကျွေးဘဲနဲ့ဖယုံသီးဟင်းအလှည့်ဖြစ်နေတော့ဘယ်နဲ့လုံးမတော့ဟုတ်ကလားဗျာဘယ်နဲ့တော့သိတည်ဘယ်နဲ့တော့ဟင်နှိမ်သွားသလားမြင့်လာသလားဟာနှိမ်သွားပြီဗျာဟင်ကြိုက်ထားမှမရသိထိုးတတ်လားဗျာဟုတ်ကလားဗျာဟင် အဲအဲ့လိုဖြစ်လာဗျဟင်အဲဝက်သားမရလို့အမဲသားလေးချက်တော့ဂျင်းနာပါပါအကျင်းနာဘူးဒါမှမသားရင်ဂျင်းနာတော့ဘူးဗျတော်တော်ဖွဲပြီထင်တယ်ဆယ်နှစ်လောက်ဖွဲတကယ်လို့များတို့55 28 20လောက်ဖြစ်လို့ကိုကိုယ်တိုင်ရောင်းခွင့်ဝယ်ခွင့်ငွေကင်ခွင့်ရှိတဲ့အချိန်ကြရင်တော့ဘယ်နဲ့တော့အမေတောင်းချက်ခိုင်းမအောင်ဘူးဘာလို့မတို့ဟာဟာကိုယ်တိုင်ဝယ်မယ်ထင်တယ်ဟင် သေးရောက်ဘယ်ဟာရင်ရှာမှာတော့ဟာဟုတ်ပါမလားဗျာဟင်ဘယ်နဲ့တို့များဟင်ဘယ်နဲ့တို့ဒုစိတ်ထားတွေမြင့်လာသလားဟင်နှိမ်သွားသလားအဲနှိမ်သွားတယ်ဗျာဟင်တကယ်လို့များတို့ဝယ်လို့မှမရဘူးဆိုကိုရွာတယ်ဆိုရင်တော့တွားတောင်ပြောတော့မယ်ထင်တယ်ဟေ့မင်းကောင်းကြီးလုံးတော့ခွာပါသေးလားဟုတ်ဟုတ်ပါမလားဗျာ အဖိုးပါသလားအဖိုးဟောပြလုံတော့ဘူးဟဲ့ကောင်မင်းကောင်ကြီးလုံတော့ကွာအမခိုက်ခိုက်မှာပါဗျာဒီဖိုးတော့ဟင်ဟင်အဲဒါဝက်မိုးပေါ်လို့ကြက်လို့ဘဲလို့ဟာမျိုးဆိုကိုယ်တိုင်ကိုကိုယ်တိုင်တော့မွေးပြီးသပါတော့မှထင်တယ်ဟဲ့ဒါမပါမဖြစ်တော့ဘူးလာတော့မှထင်တယ်ဟင်ဒါရင်ဘယ်နဲ့တော့မြင့်လာသလားနှိမ်သွားသလားဟင် ဘယ်တော့ဖြစ်ဖြစ်စားတော့ပဲဆိုဝက်ဖယ်တရိယဟုတ်ကလားဟင်းစားလိုက်လဲဝက်ဖယ်ပြီးတော့တယ်ထင်တယ်ဟဲ့ဘာတိသေးတော့အဲ့ဒီချိန်မှာယုတ်ကသာလူပြစိတ်ကဝက်စေဟင်ဟုတ်ကလားအဲဝက်ဆိုတဲ့အသည့်ပဲရှိတာထင်တယ်ဟဲ့မြင်လိုက်တော့ကောဝက်ဖဲထင်တယ်ဟုတ်ကလားသူ့ဟင်းလေးအနနာလိုက်တော့ကောဝက်ဖဲမဟုတ်ဘူးလားကင်တော့ကောဝက်ဆိုတဲ့မှကျင်းနေထင်တယ်ဝါတော့ကောဝက်ဆိုတဲ့မှနဲ့ပဲထင်တယ် အဲ့ဒီချိန်မှာတို့စိတ်ပါစိတ်တုံးနေဟုတ်ကလားမြင်လာသလားယုတ်သွားသလားလူကသာလူယုံရစိတ်ကပါစိတ်တုံးအာဟုတ်ပါမလားဟင်ဟင်တိုင်းဝက်ပြီးမရောက်ခင်ကဟိုဝက်ဖြစ်နေပြီထင်တယ်ဟဲ့ဟင်တို့မကပြားထင်တယ်ဟင်အော်ရုပ်ကတော့လူကိုပြစိတ်ကဝက်ဆိုတော့ဘယ်နဲ့တော့လူဝက်လားဝက်လူလားဘယ်လိုပြောမလို့ လူစစ်စစ်လားလူဝက်လားဟုတ်ကလားဗျာတိုင်းတို့ရွာတဲ့လူဝက်ဒီများရွာကများပါလို့အများကြီးသွားပြောလို့ဟင်ငါတို့ဘာတော့စောင့်ပြောတယ်ဆိုပြီးဟုတ်ကလားဟဲ့ဩဗျာတို့လူဘဝသာလူသာဖြစ်နေရတယ်စိတ်ကတိရိစ္ဆာန်စိတ်ဖြစ်သွားပြီဒီတဲ့ကမြင့်မလားနိုင်မလားနိုင်သွားတယ်ယူစီကြောင်းကြီးတစ်ဖက်မကတော့ဘူးတစ်ထပ်မကတော့ဘူးယူစီကြောင်းကြီးဆင်းလာလိုက်သား ဟုတ်ခလားဟင်လိုချင်တာသားလေဟင်လိုချင်တာသားတော့ပဲတော့အလိုလိုချင်တာကရော့သွားမလားတိုးသွားမလားဟင်နောက်ကအာပေးတွေဟိုတို့ရည်စည်းကြောင်းများဆိုနောက်ကရည်ရည်အာပေးတော့ရှိကိုတိုးသွားတာမဟုတ်လားအဲ့တော့တို့တစ်ဖက်တစ်ဖက်ကိုကြိုက်ထားတဲ့သုံးကလေးလေးပူပြီးတော့အဲ့ဒီကြိုက် အာကြီးကထိုးပင့်လေးလေးပူပြီးရှိထိုးပေါက်လေးလေးမဟုတ်ဘူးလားဟင်ဒီလိုဆိုသေးကနီအဲဝေသားစားခြင်းလိုက်တာဆို ဝဲစိတ်ကလေးနဲ့များတီပဲရောက်မယ်ထင်တော့ဟုတ်ကလားဗျာဟုတ်ပါမလားဗျာဟင်ဝသားသားသူကိုဝက်ဖြစ်မယ်ဒီလိုလားဘယ်လိုလိုအဝက်ဆွဲသွားလို့အဝက်သားသောက်သူဝက်ဖြစ်မှာမဟုတ်ဘူးလားဟင်ဆွဲတယ်လူမှဖြစ်မှာအောင်မာသူတို့ရွာထဲမဆွဲသူရှိသေးလို့လားဟင်ရွာထဲမဆွဲသူရှိသေးလို့လားဖို့ဟင် ကျုံအာဟုတ်တာကျုံတဲ့ခါဆွဲကြတာကြီးတဲ့ဘောဖိုးရမကျုံပဲလို့လို့ဆွဲလို့ရမှာတော့ဒီအဖိုးလုံးပုံတော့ဗျာဟင်ဟင်အဲ့တော့တို့အဲ့လိုနဲ့ဩဘဝတွေဟာညရာကနိုင်လာသွားကြတာကြီးတယ်ဗျာဒါဝက်တစ်ခုပြောတာပေါ့လေအဲ့တော့တို့ခုရှိတဲ့တက်တန်းနဲ့ပေါ့ဗျာတချို့လေဟိုလမ်းသုံးနာတိရောက်ပြီထင်တယ်အဖိုးဆိုပဲနဲ့တော့ဟင်အစလားတဝက်လားအဆုံးလားအဖိုးဆို သုံးကနီးကလားတဝက်လားအဖိုးတဲ့အဖိုးတဲ့ခုပဲနဲ့တော့တဝက်လားအဆလားအဖုံးလားလို့မကြောက်တာမှာတော့ကြောက်တတ်ပါတယ်ဗျမကြောက်ရှင်လို့ပါဘာဖို့သူ့ထိမှာကြတော့ကြည့်ဟင်ဟင်အဲ့တော့တို့အသက်ကင်းနဲ့ညသားထားခဲ့တဲ့ဝက်ဒီဟုတ်ကလားသူများကြွေးတို့သားခဲ့ရတဲ့အချိန်ပေါင်းကဘယ်လောက်ရှိပြီလို့ဟုတ်ကလားဟဲ့ ကိုကဒီကိုကြိုက်တာလေးနဲ့ချက်ချက်ပြီးကျွေးခဲ့တဲ့အချိန်ပေါင်းတော့ဘယ်လောက်ရှိသလဲဟင်ဟာဒါလည်းရည်တွက်နိုင်ဘူးကြဟင် နောင်ရောဘယ်လောက်စားအောင်မယ်လို့စဉ်းစားထားသတော်ဟာဟုတ်ပါမလားအရင်ကတော့ဘယ်လောက်စားခဲ့တော့ဟုတ်ကလားဗျာဟိုသမုဒ္ဒရာကိုလမ်းကြည့်ရင်ရှေ့လဲကမ်းမမြင်နောက်လဲကမ်းမမြင်ဘေးကြည့်လဲကမ်းမမြင်ဘလို့ တို့မှလည်းဒီဝက်ကလေးတစ်ခုဟာဟင်ကိုစားကြတဲ့ဖပေါင်းဘလောက်မှန်းသိတော်ဘူးရဟုတ်ကလားဟင်ဟောကိုကကြွေးကြရတဲ့ချိန်ပေါင်းနဲ့ဘလောက်မှန်းသိတော်ဘူးရဒီဝက်သိကြီးနေလေဟင်နောင်လည်းဘလောက်စားအောင်မယ်လို့အရေးတွေလည်းသိနိုင်ဘူးဗျကြုံတိုင်းတင်တယ်ကြုံတိုင်းဆွဲမှာမဟုတ်ဘူးလားအာဟုတ်ကလားဟင်ဟင်အဲနောင်လည်းဘလောက်စားအောင်မယ်လို့သိဘူးဗျ အရင်ကလည်းဘလောက်စားခဲ့တယ်လို့ဒီလိုလည်းသိဘူးဗျာစားသာပြီးတို့ဆွန့်ချပြရတဲ့အချိန်ပေါင်းကဟောဒီလိုဆို သမုဒ္ဒရာကြီးရဲ့အောက်ကျမ်းပြင်အနဲ့ဘလောက်လို့မသိသလိုတို့ဆွန့်ချထားကြတာဟောဘလောက်ပတ်တယ်ဘယ်နှချိန်ရှိဘူးလို့သိလားဟဲ့ဟင်ဒါရင်ဟိုသမုဒ္ဒရာရဲ့အကျေအဝန်းအဲအနဲ့နဲ့တို့ ဝက်ပင်လေအနဲ့ဘယ်ဟာကပုံနဲ့တော့တော့ပြာမေဒီဖွာရောင်စားပြာမေဟင်ဟင်တိုင်းဟိုသမုဒ္ဒရာပင်လေကခုပင်လေဟိုသင်္မောနဲ့ကုလို့ချင်းဘယ်မှာဘယ်စိတ်ကဘယ်မှာစိတ်ဘယ်စိတ်ကကုလို့ရတယ်ခုတို့ဝက်ပင်လေကပဲနေတော့ဟိဟင်ပြီးတော့တို့ဘာတော့မြခုခေဟိုတို့ရှိခိကပြောတော့ရှိသမုဒ္ဒရာနောက်သမုဒ္ဒရာတောင်သမုဒ္ဒရာမြောက်သမုဒ္ဒရာလို့သုံးတာပေါ့ဗျာရှိခိစာပေါ့ အခုတော့ဘာတော့ပစိပိတ်တို့အာတိတ်တို့နဲ့သုံးတာမဟုတ်ဘူးလားဟုတ်ကလားအဲ့တော့တို့ကဘာမှာသမုဒ္ဒရာဘယ်နှသိန်းရှိတော့ဟင်ခုနှစ်သိန်းတို့အဲကြက်ပင်လေအဲဝဲပင်လေငါးပင်လေနွားပင်လေဘယ်နှသိန်းလောက်ရှိတော့ဘယ်ဟာကပုံများတော့သမုဒ္ဒအာဟုတ်ပါမလားဟိုသူများတဲ့ဘူကုန်းပုံများတယ်မှာဘယ်ကပုံများဘယ်ကပုံများတော့ တခြားပင်လဲတဲ့ဘူကုန်းကပင်လဲပုံများတယ်ထင်တာပဲအာဒီမှာဘုရားတဲ့ဟိုကလာဗျာဟင်ဘယ်နေတော့များအဲ့တော့ဟိုသမုဒ္ဒရာကြီးတွေကသွားပြီးအကျေကဘလောက်ရှိတယ်အဲသမုဒ္ဒရာကသူတို့ဗာတဲ့ခုနှစ်သိန်းနဲ့သူစားတဲ့ဘာလို့ပြောရနေမှာပါဟုတ်ကလားဟဲ့ဟင်ဟိုခုနှစ်သိန်းနဲ့ရတို့ဒီမှာဘလောက်များတော့များကြက်ပင်လဲဝက်ပင်လဲတွေဟုတ်ဗျာ အဲဒါဒါလည်းကြောင်းမပါပြဟိုပဲပင်ဟိုပဲသီးပင်လေတို့ဖယုံသီးပင်လေတို့လည်းရှုံးပါဟင်ရှိသေးလားဟင်ဒါကအဖားနေပြောတာဗျာအသင်းဘက်ကကောအသင်းပင်လေတွေကောဟမ်ယူပါဒနာကိုတိုက်တဲ့ပုဂ္ဂိုလ်တွေလေအတန်ပင်လေတွေကောဟိဟင်ဟိုတက်ရှိတဲ့မဲ့အတန်နေမရှိဘူးလားဒုရိယတန်နေရသားလေဟင်အဲ့ဒီကတော့ဘယ်တော့ပင်လေရှိတော့ဟုတ်ကလားအနံ့ကောအတွေ့အထိတွေကကောအတွေ့ရကော ဟာပင်လေတွေဘယ်လောက်များရတော့ဟုတ်လားပင်လေတွေဘယ်လောက်များတော့ဟောမေးလို့ရအောင်ဟိုက9သိန်းနဲ့ခုနပြောတာဘယ်လောက်တဲ့9သိန်းဟင်တို့ဖြစ်နေတာဘယ်နှသိန်းတော့တို့ထဲမှာတို့ခန္ဓာထဲမှာတို့ဘဝထဲမှာဘယ်နှသိန်းလောက်ရှိတော့ဟုတ်ပါမလားဗျာဟင်ပင်လေတွေလေဟင်အဲ့တော့တို့ ဟိုသမုဒ္ဒရာတွေကခုနှစ်သိန်းဖြစ်တဲ့အတွက်လူနေရက်ွက်လူနေကျွန်းလူနေမြေရှိသေးတယ်ဟင်တို့ဒီဘဝဘဝပင်လေကြတော့ဘယ်နဲ့တို့လူနေရက်ွက်ရှိသေးလားဟင်ဟုတ်ကလားဘုဗိုက်ကြီးကဒိဋ္ဌာန်သိဉ္ဇိုင်းကြီးထင်တယ်ဘယ်နဲ့တို့လူနေကျွန်းလားဒိဋ္ဌာန်သိဉ္ဇိုင်းကြီးလားဟုတ်တယ်ဖေဘာဟုတ်တာတော့ဘုရားဟင် ဟောဗျာဖို့ဘိုက်တစ်ခုမှသင်္ချိုင်းဖြစ်ရသလားဖို့ရဟင်ဟင်ဟင်ဟိုတို့အနောက်ကုန်းကလူလူတယောက်လောက်လူတစ်မျိုးလောက်တင်တကြိုတာထင်တယ်ဟဲ့အနောက်ကုန်းကလေတို့ဘိုက်ကုန်းကြီးကဘယ်လောက်တို့နွားတယ်လားငားတယ်လားဟင်ဟင်ဘယ်သင်္ချိုင်းကုန်းကကျေတော့ဟုတ်ပါမလားဖို့ရဟင်ဟင်အဲ့တော့တို့ ဟိုတို့အပြင်ကရှိတဲ့သမုဒ္ဒရာပင်လယ်ကလူနေနေရှိသေးတယ်ဗျာဟင်တို့ကြတော့ဘယ်နဲ့တို့လူချီချဗျာတောင်ရှိတော့ဘူးထင်တယ်ဟုတ်ကလားအဲ့တော့တို့ဒီတိုင်းကြီးဆိုရင်တော့မြုပ်တော့မထင်နဲ့ဟင်ဒီယိုစီเจ้าကြီးတိုင်းသာတို့ဆက်လိုက်သွားရင်ဘယ်နဲ့တို့အမြင့်ရောက်မှာလားအနှိမ့်ရောက်မှာလားဘယ်နဲ့တို့တို့ကတော့မျောလိုက်မယ်မှေးလိုက်မယ် ဟုတ်ကလားအသင်းသွားလွယ်တယ်ဗျမေးယုံမျောယုံဗျအတက်ကတော့ပင်မနာဗျအတက်ကတော့ပင်မနာကြည့်တယ်ပဲဟုတ်ကလားအမြင့်တက်တဲ့ပုဂ္ဂိုလ်ကအပင်မခါရတယ်အသင်းရခါရတယ်ဟဲ့အမြင့်ကိုဗျဟုတ်ကလားဟောတို့အသင်းကတော့မျောလိုက်ယုံပါဗျရေပြီးချောင်းလေးတိုက်တယ်လေဟုတ်ကလားဟင်အဲ့တော့ဘယ်နဲ့တော့အမြင့်ကိုတက်ချင်တာလားအနှိမ်သွားချင်တာလားပင်မမယ်ဗျ။ဟာဖြည်းဖြည်းလုံးလေး။ဟော ငယ်သေးတာဟုဗျာဖိုးဟာဖြည်းဖြည်းပေါ့ဖိုးရာငယ်ပါသေးတယ်ခုမှအစနေမှာပါတို့ဖိုးဟင်အာဒီဖိုးဟုတ်တယ်ကြီးတယ်ဒီဖိုးတော့ဗျာအခုမှသူ့ဘဝအစပဲရှိသေးတယ်လုတ်ကြော်မယ်ဟင်ဟိုနေဝင်ငါနေကြီးဗျာဘယ်နဲ့စအောင်မှာတော့ဟင်အောင်မလုတ်ကြော်မယ်ဟင်ဟင် အဲ့တော့တို့အဖင်ကတော့ခုနစိတ်လိုးလိုက်ကိုလိုးလိုက်ပြီးမျောလိုက်ပါရုံပဲဟုတ်ကလားဗျဟင်တို့အတဲ့ကြတော့ဆန်တဲ့ကိုရဆန်တဲ့ကွာအားဆိုင်နိုင်မှတော်ရုံပဲကြမယ်ဟင်ဆိုင်နိုင်မှမလားဆန်တဲ့နိုင်မှမလားဟုတ်ကလားလူမလူတို့လူမနတ်တို့ဒါကတော့တို့ဒါနမှုသီလမှုကပို့တာပါဟုတ်ကလား ဟင်တီလာကိုချင်းတီလာကလည်းပင်ကျဲမယ်လှူတဲ့ဒါနာလေးကလည်းတမ်းပြဟင်ဓမိယလတ်တာလို့ခေါ်တာပေါ့လေကိုချွေးနေတာလေးနဲ့လှုပ်တာလေးဒါကတော့လူနဲ့နတ်ဒါတော့ပဲရောက်မှာတင်ဟဲ့ဒီတဲ့ညာကိုဖြစ်စဉ်ပြက်စဉ်ကိုခန္ဓာရဲ့ဖြစ်ပျက်ကိုရှုရင်းနေဆိုရင်တော့သူကခံဝင်စားတာတင်ဟဲ့ဒါအာရမဏုပသံလက္ခဏုပသံဆိုတာကိုခန္ဓာဖြစ်ပျက်ကိုရှုနေတာပြောတာဟုတ်ကလားဗျအဲ့တော့တို့ဒီကနေ့ဇံသိမ့်နေပြီးရင်တော့လူမပြမာတို့မဖြစ်နိုင်ဘူးလား ဟုတ်ကလားဗျာဒီကနေပြီးတော့ရေသီးเจ้าကိုဖြတ်တောက်နိုင်လို့ဟုတ်ကလားဒိဋ္ဌိရေသီးเจ้าကိုအရင်ဖြတ်တောက်တာ ਨੇ အဲအပေပုံတော့လွတ်ပြီးတင်နေဟဲ့ဟုတ်ကလားကာမရေသီးเจ้าဖြတ်တောက်နိုင်လို့ရှိရင်တို့ကာမဘုံမလွတ်နိုင်ဘူးလားဟုတ်ကလားဗျာဟင်ဟိုအဝိဇ္ဇာရည်စည်းကြောင်းကိုဖြတ်တောက်နိုင်လို့ရှိရင်တော့ရှိရှိသမျှအကုန်မလွတ်နိုင်ဘူးလားဟဲ့ဒီလိုဆိုအရိယဘုံကမရောက်နိုင်ဘူးလားဟုတ်ကလားဗျာဟင် အဲ့လိုရောက်ဖို့ဆိုတာဟောတို့ဒါနမှုသီလမှုနဲ့ဟင်ဟင်လူဘဝလူရင်းသားလေးတော့ရအောင်လုပ်ရလိမ့်မယ်ထင်မဗျပြီးတယ်မြတ်တဲ့နတ်ရင်းသားလေးကောမလုပ်ချင်ဘူးလားဗျဟုတ်ကလားဗျလုံနိုင်မှာမလားဗျဆန်တဲရမှာဆန်တဲရမှာဟင်ဟင်ဟင်ဟိုထပင်တက်တာတဲ့အဆများတနောဟင်ထပင်တက်တယ်လို့မကဘူးဟင် တက်နိုင်မှာမလားဖို့အလုတ်အာဒီအဖို့တလှုပ်လှုပ်ကလာတော့တာပဲဟင်ဟိုတော့တာဝရဏဆိုတာမြင်းမူတောင်ရဲ့ထိတ်လို့ပြောတာဟိုဗျဟင်အဲ့တော့မြင်းမူတောင်က7400တောင်ရှိတာ7400တောင်ကိုတို့ဟာလို့ပြောတယ်၄တောင်တာနဲ့6ပေတာနဲ့ခေါ်တာပေါ့ဟင်တို့ဒီတို့ရှိနေတဲ့စัจ java လာလို့ခေါ်တဲ့ဒီတန္တရမြေကြီးက7200ရှိတယ်လို့ဆိုဟင်တို့7200က၄တောင်တာနဲ့မဟုတ်ဘူး7100တာနဲ့လို့သာဆိုတယ် သူက7တောင်နဲ့တာတာလေဟုတ်ကလားယူသနာ7400တောင်တယူသနာလင်73မိုင်နဲ့ဟိုဗျဟုတ်ကလားအဲ့တော့တယူသနာ73မိုင်နဲ့ဆိုတော့မြင်းဘုတောင်ကဘယ်လောက်မြင့်နေထင်တော့ဟင်ဟင်တယူသနာ73မိုင်နဲ့လေဟင်ယူသနာပေါင်းကို7000နဲ့4တောင်ရှိတာတယူသနာလင်73မိုင်နှုံးနဲ့တွေ့ကြည့်ဟင်အမြင်ကြီးထင်တယ်ဟိတဖြည်းဖြည်းနဲ့ဆိုအဖိုးအသက်သာကုန်မယ်ရောက်ပါမလားဘုရား ဘာနဲ့များခုံမှာပါလေဖိုးကဲလုတ်ပြာခုံပြာကဲဘာနဲ့ခုံမှာတော့ဖိုးရဟိုမှာဘယ်ကဘာဝနာနဲ့သူ့ရထားပါလိမ့်တော့ဩဗျာခုမှကျင်းရမှာရှိသေးဒီအဖိုးတော်ဗျာတော့တရောမယ်ဩမလုတ်တရောမယ်ဒီဖိုးတော်ဘာဝနာနဲ့ခုံတယ်မလို့လေဟင်ကျွန်တော်ဘာဝနာကလည်းနဲ့နေလေးဆိုတော့ခါခါကျိုးသွားတော့ဘယ်နဲ့လုပ်မလို့ ဟင်ဘာဝနာလည်းရဲ့ရဲ့လေးဗျဟင်ဟင်ကိုချမ်းသာလောက်တောင်းမဲ့ဖို့ထောက်လို့ရရဲ့လားဘုဘာဝနာကဥပ္ပါမလားဗျအဲတရားမှာကမြင်မှုတောင်းနေတာမှလို့ခုနတယူသနာ73မိုင်လုံးနဲ့ဟာလားဟဲ့ယူသနာပေါင်း7400တောင်းရှိတာမြင်မြင်တဲ့အဖို့တဲ့နဲ့မိပါဦးမလားဖိုးရဟင်ဩဖိုးကမြင်မြင်ကြီးလုံနေတာကြီးကိုဟင်ဟုတ်ပါပြီဗျအစာဆုံးလိုက်ဖို့ပြောတာပါ တွတ်တွတ်ကြီးကိုတခါတည်းတန်မှန်ကြီးတက်မှရောက်မှထင်တယ်ဟုတ်ကလားဟဲ့ဟာတဲ့သူတော့ဖြစ်ပေါ်မှာပါပြီးတော့သူဟိုအဖိုးသားကဟိုရောက်ပင်ကန်ချောင်းတောင်ပဲရီလာတော့ပိတ်ကြည့်ရသလားရီလာတော့ရောက်ပင်ကန်ချောင်းကိုပိတ်နေလေပဲနဲ့ပဲနဲ့ထဲထဲပြီးပိတ်နေမရဘူးလားအဲ့တော့တို့ဒီဟိုလူကျင်တဲ့ယူပြီးကြောင်းတို့ ဟုတ်ကလားငါသွဲယူပြီးကြောင်းတို့မတိတဲ့ယူပြီးကြောင်းတို့ဒီယူပြီးကြောင်းကဘလောက်တန်နေကြတော့ကြောက်ပြန်ဆောင်လောက်ကသလားတဲဘယ်လေးနဲ့ဒီလိုလေးပဲကဲဘာနဲ့ဖယ်မှာတော့ယူပြီးကြောင်းပါဟောအော်မျောမှာမျောမှာဖို့မျောမှာဒီတိုင်းဆိုရင်တော့ဟင်လန်အာဆမေရဘဒုညာပဲဆက်မြတော့ငါဟောပါလေတို့ဒီပို့ဆမေတော့ပြရအောင်တဲ့ဟုတ်ကလားဗျာ အဲ့တော့တို့အတက်ခွာတော့ပင်ပန်းတဗျာဆင်းရဲတဗျာဟုတ်ကလားဗျာပြင်းပြင်းထန်ထန်တန်တန်တက်နိုင်မှဟင်ဖယ်လန်းလန်းမှဟုတ်ကလားဟဲ့တတောင်းမရောက်ဘူးဗျာဟင်အတက်ကိုဗျာဟုတ်ကလားဟင်အဲ့လောက်ကိုတို့ကြိုးစားရလိမ့်မယ်ဟိုတို့ဒီဘဝမှာဖြစ်ခဲ့တဲ့ယူစီကြောင်းလည်းဟုတ်ဘူးတင်တယ်ဟဲ့ဟင်ဟိုတို့ဒီကဘာလောက်တင်ဖြစ်ခဲ့တဲ့ယူစီကြောင်းကဟုတ်ကလားဟဲ့ ဘယ်ကဘာကစခဲ့မှန်းလည်းမသိဘူးဘယ်ဘဝကစခဲ့မှန်းလည်းမသိဘူးဟုတ်ကလားအဝိဇ္ဇာယူပြီးကြောင်းဟုတ်ကလားဗျဟင်ဟိုတို့တဏှာယူပြီးကြောင်းဟုတ်ကလားဟဲ့ဟင်သူ့မိ၍ခုနပဲဒိဋ္ဌိနဲ့ဘဝတွေပါလာတယ်လားဟင်အဲ့တော့တို့ဟိုဘက်ကတာမန်ကြီးသူကစီးဆင်းနေတယ်ဟုတ်ကလားဟင်တို့ကခုနတဖြည်းဖြည်းနဲ့ရပါမလားဟင်အဲ့တော့ဟိုနောက်ကပါတို့ ဟိုပြီးခဲ့တဲ့ကဘာတို့ပြီးခဲ့တဲ့ဘဝတို့ထားပါအောင်တော့ဒီဘဝမှာတင်ကိုတို့ဘလောက်မျောလိုက်လာတယ်ဒီဘဝမှာကိုဘလောက်မျောလိုက်လာခဲ့ပြီဒုံရဖိုးဟုတ်ကလားဗျာဟင်ဟင်အဲဒီဘဝကိုနေတာမှမဟုတ်ပဲအဲ့တော့တို့ဒီယူပြီးเจ้าတွေကိုခုလိုဘဝနဲ့သာသနာခြုံနှုံးတင်တယ်ဟဲ့ဘဝရှိပြီမဲ့သာသနာကြုံညီမကြုံပါလေဟင်သာသနာရှိတော့တို့ဘဝကလူဖြစ်မှာဖြစ်ဦးမှာကို ဟုတ်ကလားဘဝနဲ့သာသနာကြုံတော့ဟုတ်ကလားအင်းခန္ဓာဟောလူဘဝရောက်လူခန္ဓာအတမွေးမှုဝန်စာရှာမှုလောက်ရမှာပါပဲกินနိုင်မအောင်ဖရာလက်ထက်တုန်းကလည်းလုပ်ကြတာပဲမဟုတ်ဘူးလားသူกินမအောင်တို့တော့တစ်ဖက်ကဒါလိုကြီးနဲ့တစ်ဖက်ကလည်းယူပေါက်တွေပိတ်တယ်ဟုတ်ကလားဟဲ့တစ်ဖက်ကလည်းလောတို့ခန္ဓာဝန်ခန္ဓာကိစ္စလုပ်ပြီးတစ်ဖက်ကလည်းယူပေါက်ကိုပိတ်ပြီးဟုတ်ကလားဒီလိုနဲ့ရှင်းပုဂ္ဂိုလ်တွေဟာအဆန်လန်းကို ဟင်တင်းတင်းရင်းရင်းနဲ့ခံတတ်တာဟင်သူကတတ်နိုင်မှာမလားအဲအာဒီဖို့အဲ့လိုပဲတဲ့ဟင်လုတ်ပြန်ပြီဒီဖို့တော့ဟင်အဲ့လိုပဲတတ်မှာတဲ့ဟင်တို့ပါတော့ဖျားဟောထားတာရှိသေးတယ်ဟဲ့တို့ကြီးဘဝရဲ့အကြောင်းလေဟင်ကာမအာယုံကိုဟင်ဖြတ်တော့ဖို့အကြောင်းပြောတာလေဟင်တခုတော့တော့အုံမှာ သူကကြီးမင်းကြီးဘဝနဲ့ကြီးပေါင်းဟို900ချမ်းရမ်းပြီးတော့ဟိုကြီးနေအဲ့တော့ကပဲမောင်းတော့ဒင်းကာမြင့်ရဲ့ဘေးမှာပေါ့လေအဲ့တော့တရက်တော့ဒင်းကာမြင့်ထဲတိုင်းဖင်းပြီးကောင်းကြီးမျောလာတယ်ဟုတ်ကလားဟဲ့အဲ့တော့ဖင်းပြီးကောင်းကြီးမျောလာတော့နှမ်းပြီးကြီးတွေကမြင်တော့အဲ့ဒီဖင်းပြီးကောင်းကြီးတို့ကြီးမင်းကြီးနဲ့တကွာကြီးတအုပ်လုံး နားပြီးတော့အဲ့ဒါစသွားတယ်ဟုတ်ကလားအဲ့တော့ဒီဖြူမေကောင်ကြီးကလည်းရေထဲတိုင်မျောသွားတယ်ဆိုတော့ဒီမြင့်အစုံတိုင်းနေမှာအဆံတိုင်းတော့မဖြစ်နိုင်ဘူးထင်တယ်ဟင်တော့မျောသွားတာကိုဗျာမျောသွားတယ်ဆိုတဲ့ကသူအစုံတိုင်းဖြစ်မှာဗောဗျာညော့သွားအဲ့တော့တို့တို့မြေဖုံးတော်ဟောဒီရှင်ကြီးကရှိနေသေးရပါမလားဟင်ဒီကနေ့ တို့ဟိုတမြစ်ကူးမှထင်တယ်သူ့တဲ့ကျဲတဲ့မြစ်မကူးနိုင်ဘူးလားအဲသူ့တဲ့ကျဲတဲ့မြစ်ကူးမယ်အဲ့ဒီမြစ်ဖုံးမြန်တော့ဟောသူရအောင်မလားရှိနေရင်တော့သူရေပြီးကြောင်းနိုင် သူ့တဲ့နှိတ်သူ့တဲ့နှိတ်သူ့တဲ့နှိတ်ဆင်းမှာရဒီလိုနဲ့ဆင်းသွားတာနောက်ဆုံးတော့တို့ပင်လေတဲ့ပင်လဝထိရောက်သွားတယ်ဟုတ်ကဲ့အဲ့တော့ကြီးမင်းကတော့တတိရှိတယ်ဟင်အသာသာသားတာဗျာ ဟင်တစ်ဖက်ကလည်းကြီးတို့မြည်ပြီးရန်သူကိုလည်းကြည်တယ်တို့လိုမိမိကြီးသားတာဟုတ်ကလားကြီးတို့မြည်ပြီးလေတစ်ဖက်ကအသာသားပြီမယ်တစ်ဖက်ကရန်သူကိုအမြဲကြည်တယ်ကြီးပြီးတခါတည်းနဲ့အလုံးနှလုံးလုတ်တယ်ဟုတ်ကလားဟင်အဲသားဖရာရှိတာသားပြီမယ်တစ်ဖက်ကရန်သူကြည်တယ်တို့လိုမိမိကြီးသားတာဟုတ်ကလားဟဲ့ဟင်တို့ကတော့မိမိကြီးသားလားထင်တယ်ဟောသူကတော့မိမိကြီးမဟုတ်တတိနဲ့ကြည်တော့ ရှေ့တိုးလေဟိုမှာဟင်ဒါမမြင်လေဒီမင်းကြီးကအဲ့ဒါသွားမြင်လေဟုတ်ကလားအဲ့တော့တင်ကြတဲ့တင်ကြအောင်သူကိုယ်တိုင်တို့ဝါတရားမြဝါနတရားမြမြင့်တဲ့မြင့်တဲ့နေရာကိုကောင်းငင်ကိုထိုးတက်ပြီးတော့လှမ်းကြည့်ကြည့်တော့သူဘလောက်ပဲတက်တယ်ဟိုကန်းကြီးကဖုံးမှာမလားဟင်သူဘလောက်တက်တယ်ကန်းဖုံးမလားဟဲ့ဖုံးမှုဘာသမုတ်တရာဟိုဗျဟင်အဲ့ဒါကြီးသွားမြင်တယ်မြင်တော့ ဆင်းသေးကောင်ပေါ်ကနေပြီးတော့ဟင်သူ့ကြီးတွေကိုပြောတယ်ဟေးတို့ဒီဆင်းသေးကောင်ကြီးကိုဒီတိုင်းကြည့်ပြီးလိုက်ကြရင်ရှေ့ရောက်ရင်အပြန်လမ်းမရှိပဲခက်သွားမယ်ဟင်အခုပင်လဝဆိုရင်တော့အပြန်လမ်းရှိသေးတယ်ဟုတ်ပင်လဝဆိုတော့အပြန်လမ်းရှိသေးတယ်ရှေ့မှာကမဆုံးတာဘူးအနောက်မှာတော့ဟင်ပြန်ပြီးခောက်ရသေးတယ်ဟုတ်ကလားရသေးတယ်တဲ့ အဲ့တော့တို့ဒီနေရာကနေကြံရသို့ဆိုပြီးတော့ကြီးတွေကိုပြောတော့ကြံတဲ့ကြီးတွေရတော့ဗျာသူ့ဘောအကျွင်းမဲ့ယုံကြည်စိတ်ချတာကိုအဲ့တော့ဟိုအလောင်းတော်ကြီးမင်းကဒီမှန်းလက်ကဟင်သင်ဒီကောင်ကြီးကိုဟုတ်ကလားဟင်ဆွန့်ပစ်ပြီးတော့ဟုတ်ကလားဒီဟာနောက်လိုက်သွားရင်တဖြည်းဖြည်းသူဟင်တို့ကမ်းမမြင်လမ်းမမြင်လည်းရောက်သွားရင်သူအသက်ဆုံးရှုံးတော့မှာမဟုတ်ဘူးလားဟုတ်ကလားဗျအဲဒါအကြောင်းများဟော ပြန်ညမယ်ဆိုတော့ကြံတဲ့တို့ဒီဟာတွေကလည်းကြီးငယ်သားတွေကလည်းအလောင်းဒီမင်းကြီးရဲ့စကားယုံတော့တခါလည်းအကုန်လုံးပြန်ကုန်အဲ့ဒီမှာတို့ဒေဝရာကြီးပါလာတယ်လို့သာကဆိုသဗျာသူကတော့ဟာပြမသိဒီကောင်လေးတော်တော်မိုက်တဲ့ဟာတွေကိုဒီနောက်အစာကောင်းကောင်းရှိနေတာကြီးဟုတ်ကလားဟင်အဲဒီမှာအစာကောင်းကောင်းကြီးဒီလောက်တွေ့နေတာကြီးကိုပြန်သွားတယ်ဆိုတိတဲ့မိုက်တဲ့ကြီးမရှိဘူးဟုတ်ကလားတော်တော်မိုက်တဲ့ကြီးတွေ ဒီမှာစာလည်းတွေ့နေကိုဗျဟုတ်ကလားဟင်ဒါသူတို့ပြောင်းသွားရင်ငါတကောင်နဲ့ဆိုရင်ဘယ်နဲ့တော့ဟင်သူတက်တက်တော့စားမကုန်ဘူးဟင်ဟင်အာသူတက်တက်တော့စားမကုန်ဘူးပေါ့ပြီးတော့ဟိုကြီးတီကြီးမင်းကြီး6ဌာနဲ့လန့်သွားဟုတ်ကလားဟင်မမြင်သေးတဲ့အန်တရရောက်မမရောက်သေးဘူးဘာလို့ကြောက်အောင်ဟင်ဟင်ဟိုတရက်ကြာမလားအဲတလကြာမလား ဒီသင်္ကေကောင်ကြီးဟိုပင်လေလေကောင်ရောက်ဖို့ဆိုတာဘယ်လောက်ရမှမှန်သိသေးပဲနဲ့မရောက်သေးတာကြုံကြောက်ဒါတော့ကြီးမိုက်သေးလို့ဟုတ်မရောက်သေးတာကြုံကြောက်အဲ့တော့သွားမသိမိုက်သေးငါတော့ဒါစားရည်မယ်ဆိုစားရည်တယ်တဲ့ဗျဟုတ်ကလားစားရည်တော့တဖြည်းဖြည်းနဲ့ဟဲ့သင်သေးဟုတ်သားဗျသူရောခံမရလားတဖြည်းဖြည်းနဲ့ပုတ်မကြည့်ပြီဘူးလားဟင်အဲ့ကြည့်မှာပေါ့ဗျအသားကတော့တဖြည်းဖြည်းနဲ့မပုတ်နိုင်ဘူးလားပုတ်မှာပေါ့ဗျ ဟုတ်ကလားဟင်မကုံနိုင်ဘူးဆိုတာတွေဟာကုံနိုင်နေတွေဖြစ်ကုန်မဖြစ်ပြီဘူးလားဟဲ့မကုံနိုင်တာတွေဟာကုံနိုင်နေဖြစ်ကုန်လေဟုတ်ကလားဗျာဟင်အဲတဖြည်းဖြည်းနဲ့အဲ့တော့တို့ဖင်ဒေကြီးကလည်းသူစားမကြည့်တော့အသားကလည်းပုတ်ကုန်ပြီသိုးကုန်ပြီဟုတ်ကလားဗျာဟင်အေးပြားကြံတော့အယိုးကြံတော့ဟုတ်ကလားစားပြားလည်းမရှိဘူးမရှိမှပြန်တက်မယ်ဆိုတော့ဟောနောက်ကြောင်းပြန်နိုင်ပါဦးမလား အဲနောက်ကြောင်းမပြန်နိုင်ရှေ့ထိုးပြောင်းမယ်လမ်းဆုံးမမလားသူပင်လေကိုလွတ်နိုင်မှာမလားဒီလိုဆိုဘေးဖက်ကြမယ်ဟင်လွတ်နိုင်မှာမလားအဲအဲ့ဒီမှာတင်ပြီးဝဲဝင်ရတယ်တဲ့ဗျဟုတ်ကလားဟင်ဟောတို့ကြည်မင်းနဲ့ဂျာနဲ့ကြီးအုပ်ကတော့ဟင်သမုဒ္ဒရာပင်လေမရောက်မီအဝကနေပြီးနောက်ကြောင်းပြန်တော့သူကတော့ဟို လွတ်သွားတယ်ထင်တယ်ဟဲ့ဟင်းပြီးတော့ပြန်တယ်ဆိုတော့အမြင့်တက်ရတာထင်တယ်ဟင်အမြင့်တက်ပြန်ရတာဗျဟုတ်ကလားဗျအဲ့တော့အဖိုးပဲနဲ့တော့ခုံရင်လေဟင်ဟင်ကြီးလို့ကောင်းနေအောင်ခုံနိုင်မှာမလားဒါတဲ့ဗျဖြည်းဖြည်းလုံးနဲ့နစ်တော့မယ်ဗျဟင်ဟင်ဒုဘဝကြီးကလည်းခုနကကာမအာတဝ ဘဝအာတဝဆိုတဲ့ရည်စည်းကြောင်းကြီးတိုင်းမျောလာတဲ့စင်ဒီကောင်းတဲ့ဘာထုတုံးနဲ့ဘာထုတုံးတော့အဲအသိနိုင်သွားတာပဲဘယ်မြစ်ကဘယ်မြစ်ဘယ်မြစ်ကဘယ်မြစ်ဘယ်မြစ်ကဘယ်မြစ်တွားတယ်လို့ပဲတို့လေငယ်သူတွေဖြစ်ခဲ့လို့ရှိရင်ဘယ်နဲ့တော့ဟဲ့ဟင်အထက်မှာရှိတဲ့ဆွေ90ကနေဒါကတော့တို့မိလေးဟဲ့ဒါကတော့အဲတို့သမီးဟဲ့တို့သားဟဲ့နဲ့အဲအထက်အထက်သူလည်းဟိုမျောလာတာပဲတင်တယ်ဟဲ့အဲရောက်တဲ့နေရာကလှမ်းမှတ်တာတင်တယ် ဒီကနေ့တို့အရွယ်ရောက်လို့အိမ်တော်ရဲ့သားကြတော့ဒါကတို့လင်းဟဲ့ဒါကတို့မရဟဲ့တခါဒီကလည်းမှတ်ပြန်လာတယ်နဲ့အဲဒီကနေ့မွေးလာတော့မျိုး90ကလည်းတို့ဆွေ90ဖြစ်ဒါကတော့တို့အဖေးဟဲ့ဒါကတော့တို့အဖိုးဟဲ့ဒါကတော့တို့ဘေးဟဲ့နဲ့မှောင်းမှာပဲတင်တယ်ဟောရောက်တဲ့နေရာကမှတ်သွားတာဟာတို့ဘဝကြီးကတော့မျောပါနာတယ်ဟင်အဲဒါကတော့ခင်ငါမြေကန်းဟဲ့ဒါကတော့ယမုန်နာမြေကန်းဟဲ့ဒါကတော့ဘာမြေကန်းဟဲ့မှတ်တယ်လို့ပဲတို့လည်းဒါကတော့တို့သမီးဟဲ့ဒါကတော့တို့မိဟဲ့ နောက်တို့အောက်ကဟာတွေကြတော့ဒါလည်းတို့အဖေးဟဲ့ဒါကတော့တို့အမေဟဲ့နဲ့ဒီလိုပဲမှတ်မှာတင်တယ်ဟဲ့ရောက်ရာကစီးမှတ်နေတာဟုတ်ကလားတို့လည်းသင်္ကေကြီးတိုင်းမျောလိုက်နေတာတယ်ဟင်ဟင်သင်္ကေနဲ့တို့နဲ့ဘယ်ဟာကပူကြည့်တော့ဟုတ်ပါမလားသင်္ကေဘုံနဲ့တို့ဘုံဘယ်ဟာကပူပုတ်တော့ဟာထင်းထားဖို့ဟင်ဟင်သင်္ကေဘုံကနည်းနည်းနာမှာအဖိုးပုတ်ကြီးကနန်းထားဟင်ဟင် အောင်မဟုတ်ဗျာဟိုရိုးဟိုရုပ်ပုတ်ကတော့ဘယ်လောက်နာမှာတော့ဒီနာဆိုဒီနာဟိုလေထက်လောက်နာမှာတယ်နဲ့ဟဲ့လေအောက်လောက်နာမှာတယ်နဲ့ဟဲ့သိပုတ်ကြီးကြတော့ဘယ်နဲ့တော့တနေ့လုံးအပြီးတနေ့လုံးဟိုလူကြီးလုတ်ဖို့ရောက်တင်ကငါဟိုလူကြီးဗျာငါအဖေလိုပြောသွားတယ်ငါအဖေလိုလုတ်သွားတယ်နဲ့ဟင်တနေ့လုံးသိတနေ့လုံးမနာဘူးလားဟင်တပြီလုံးသိတော့ဟောတကဘာလုံးသိတော့ဟောတိုင်းစင်ဘုံနဲ့ဖိုးဖို့ဘယ်ဟာကပူတာတော့ ဟောဗျာဘိုးဘုကကူပိုးတာတယ်ကဲဘာပြောကြည့်သေးတော့ဗျာဘိုးကဲဘိုးဘိုးကဘိုးဘုကတယ်ဗျာဟင်ဘူကုန်းတီတက်နောင်လေးလားနာမပါဗျာရောက်တင်ကနေကမဟုတ်ပါဘူးဟင်နာမပါဗျာတီဖို့တော့ရောက်ရရရနာနာထင်တယ်ဟင်ရောက်ရရရနာမပါဗျာတီဖို့တော့ဟင်စင်သေးကောင်းလို့ပဲတို့လဲ ဘဝဟာခုနဆိုတဲ့အဝိဇ္ဇာနဲ့တဏှာရဲ့အကွက်ဆင်တဲ့အတိုင်းဖြစ်လာတော့တို့လည်းဆင်နေပဲဟုတ်ကလားဟင်ဟုတ်ကလားအဲတို့လည်းဆင်နေပဲဗျာတို့တော်ဟိုတကယ်ဆင်နေကဟင်မေ့တယ်ထင်တယ်ဟဲ့တခါတလေတွားရင်းပြီးမဲ့မေ့နေလေးချောင်းထောက်ရကြီးတယ်တွားမှမေ့နေလို့တဲ့တခါတလေတို့စားရည်မတတ်နဲ့မေ့နေတဲ့စားမှာကိုစားမကိစ္စတော့မေ့နေလို့ လေးဘက်ထောင်ရင်ကြီးတယ်ဟုတ်ကလားအဲ့ဒီအချိန်ကြီးဘလောက်ပဲမေ့နေသင်ဦးသီးကနေပြီးတော့တစ်ဆွဲလို့ရှိရင်လည်းဘယ်နဲ့တော့ဟင်တစ်လုံးကြီးကော်လိုက်ဟဲ့ဆိုတစ်ချက်သာမိုင်ပေးတယ်ကုန်းခေါ်တာထင်တယ်ဟုတ်ကလားဟဲ့ကော်လိုက်ဟဲ့ဆိုကော်တယ်ထင်တယ်ချလိုက်ဟဲ့ဆိုချတယ်ထင်တယ်ဟိုသင်မေ့တွေကလေတို့သင်မေ့တွေကဘယ်နဲ့တော့ခဏခဏအားထုတ်ကြဟဲ့ဆိုကုန်းခေါ်လိုက်သလား ဆင်နဲ့တို့အဖိုးတွေဘယ်ကပုံမေ့တော့အဖိုးကပုံမေ့တယ်ဗျာဆင်နဲ့လူဘသူကပုံမေ့တော့ဖိုးတော့အာတို့ဖိုးမလုံတော့ဘူးဗျာဆင်ကပုံမေ့တယ်ပြောကျင်တော့လားဖိုးဟောဗျာအာတလဲပြီးတော့မဖြစ်နိုင်ဘူးဖိုးရာဟင်ဆင်လူတဲ့လူကဆင်တဲ့မိသေးတဲ့ဟုတ်ကလားဒီလောက်မေ့တဲ့ဆင်တောင်းအမိန်ပေးရင်ပေးတယ်လို့ထဖို့ဟုတ်ကလားဆွဲဟာဆိုအောင်ဆွဲရတယ်နဲ့ ဟင်ထိုးဟာဆိုအကုန်ထိုးတာတယ်ကောဟာဆိုအကုန်ကောတယ်သိကြီးကတခါခိုင်းတခါလှုပ်ချတာဟင်တို့အဲတို့စင်နေကြတော့တန်ဃာတော်တွေကဘယ်နဲ့တော့ဟင်မခိုင်းနိုင်နေရှိသေးလားအဲဘုန်းကြီးကြောင်ကြောင်သွားလဲဘယ်လိုခိုင်းတော့တာတယ်လဲအိမ်ပင့်တော်ဟောခိုင်းကြံသွားတာပဲဟင်လမ်းကုန်လမ်းကွာများပင့်တော်ဟောခိုင်းကြံသွားတာပဲဟိုတို့သိညာပင့်တော်ဟောဒီတိုင်းကြံမလား ခိုင်းကြံသွားတာဘယ်နှခါလောက်တော့သူ့ဘက်ကဟင်ဘယ်နှခါလောက်တော့ဖို့ဟင်ဆင်းနေဖို့ဘယ်ကမေ့ဖို့မေ့တော့ဟင်ဆင်းနေတော့ဖို့ဘယ်ကဖို့မေ့တော့ဒီအမအဖိုးကခိုင်းတာတော့မလုပ်ဘူးအမဆင်းကခိုင်းမှလုပ်တာလေအဖိုးကခိုင်းတာတော့မလုပ်ဘူးဟင်အဖိုးကခိုင်းတာတော့လို့လို့လားဟင် ဗါတဲ့ဗျာဗါတဲ့ဗျာအဖိုးဗါတဲ့ဗျာတို့တို့ဆင်းနေတို့နဲ့ဘာအထူးဘူးဟဲ့ဟုတ်ကလားအဲ့တော့တို့ကမိမိကြီးမနေနဲ့ဟုတ်ကလားကိုကိုလည်းမညာပါနဲ့တို့ကသာကိုကိုကိုပိုင်နဲ့ထင်လို့ညာနေတာကိလေသာကတော့ညာလိမ့်မယ်မထင်နဲ့နင်းနေရနင်းနေခိုင်းပါပဲထင်တယ်ဟုတ်ကလားဟင်တို့ကသာကိုကိုကိုပိုင်နဲ့ထင်လို့ဟိုလိုလေးညာဒီလိုလေးညာတဲ့တို့ကပြုတ်ရင်ပေးကိလေသာကခိုင်းစားတယ် တို့ကတော့တို့ကိုယ်လေးပြုပြင်ပေးကိလေသာကခိုင်စားဟုတ်ကလားဗျာကြာတော့တို့ပဲနဲ့တော့ကိလေသာရဲ့သားကောင်ဖြစ်သွားမယ်ဟုတ်ကလားဒီနေရာကပြန်ရင်တော့ဟုတ်ကလားလွတ်လန်းရှိသေးတယ်ဟင်ဟုတ်ကလားဗျာဒီနေရာကပြန်ရင်လွတ်လန်းရှိတယ်ဒီနေရာသာသနာနဲ့ကြုံနေတဲ့နေရာပင်ဝပဲရှိသေးတယ်တင်တယ်လူဘဝနဲ့ကြုံနေတာပင်ဝပဲရှိသေးတယ်ဟုတ်ကလားအဲ့တော့ကတို့ ကံအကျိုးပေးလေးလည်းခံစားသင့်ခံစားတိုက်ခံစားပါဟုတ်ကလားတို့တော့ကြီးသည်တစ်ဖက်ကအသာစားပြီးတစ်ဖက်ကရန်သူကိုကြည့်တခဲ့တို့တို့မှလည်းပဲတစ်ဖက်ကဟင်ကိုလူဘဝရောက်လို့လူအာရုံခံစားပြီးတစ်ဖက်ကကိလေသာရန်သူကိုအမြဲကြည့်ပေးပါပြေနာကြအောင်လို့